အခန်းကြီးနှင့်အငယ်1မှ9တဖန်ငါမျှော်ကြည့်၍တိုင်းเสียကြိုးကိုကင်သောလူတဦးကိုမြင်လျင်အဘယ်ရက်သို့တွားမည်နည်းဟု ထိုသူအားမေးတော်ယေရုရှလင်မြို့အလျားအနံကိုတည်လို့၍မြို့ကိုတိုင်းခြင်းငှာတွားသည်ဟုပြန်ပြော၏ငါနှင့်ပြောဆိုသော ကောင်းကင်တမန်သည်ထွက်သွားတော်အခြားသောကောင်းကင်တမန်သည်ကြိုဆိုလျက်တင်းဒီပြေး၍ထိုလူလင်ကိုဆစ်ဆိုရမည်မှာ ယေရုရှလင်မြို့သားလူသတ္တဝါတိရစ္ဆာန်တို့သည် အလွန်များသောကြောင့်ရွာတို့၌နေရကြလိမ့်မည်။ထာဝရဘုရားမိန့်တော်မူသည်ကား၊ငါသည်မြို့ကိုကာသောမီးမြို့ရိုးဖြစ်မည်။မြို့အလယ်၌လည်းငါသည်မြို့၏ဘုန်းအသရေဖြစ်မည်။အချင်းတို့၊အချင်းတို့၊မြောက်မျက်နှာအရပ်မှပြေးလာကြလော့ဟုထာဝရဘုရားမိန့်တော်မူ၏။မိုဃ်းကောင်းကင်အောက်လေးမျက်နှာတို့၌သင်တို့ကိုငါနှံ့ပြားစေပြီဟု ထာဝရဘုရားမိန်တော်မူ၏။ဘာဘူးလိုမျိုးသမီးထံမှနေသောအချင်းစည်းုံတို့သမီးအလွတ်ပြေလော့။ကောင်းကင်ဘုရားရှင်ထာဝရဘုရားမိန်တော်မူသည်ကားတင်တို့ကိုဖျက်ဆီးသော လူမျိုးတို့ရှိရာသို့ဘုံထင်ရှားပြီးမှငါကိုဆေလွတ်တော်မူ၏။တင်တို့ကိုထိသောသူသည်မျက်စံတော်ကိုထိသောသူဖြစ်၏။သူတို့ကိုငါတိုက်၍သူတို့ဤကြုံများသည်လူယူဖြစ်စည်းကြလိမ့်မည်။ ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားသည်ငါ့ကိုစေလွှတ်တော်မူသည်ကိုသင်တို့သိရကြလိမ့်မည်။10မှ13အိုဇိအုန်သတို့သမီး၊သီချင်းဆို၍ရွှင်လန်းလော့။ငါလာ၍သင့်အလယ်၌နေမည်ဟုထာဝရဘုရားမိန့်တော်မူ၏။ထိုကာလ၌လူမျိုးအများတို့သည်ထာဝရဘုရားဘက်သို့ဝင်စား၍ ငါ၏လူဖြစ်ကြလိမ့်မည်သင်အလယ်၌ငါနေမည်ကောင်းကင်ဘုရားရှင်သာရဖျားသည်ငါကိုသင်စီသို့ဆေလွတ်တော်မူသည်ကို သင်သိရလိမ့်မည်သာရဖျားသည်တန်ရှင်းသောပြည်၌မိမိအဖို့ယူဒပြည်ကိုအမွေခံ၍တဖန်ယေရုရှလင်မြို့ကိုရွေးချယ်တော်မူလိမ့်မည်အိုလူတော်အပေါင်းတို့သာရဖျားရှိတော်၌ညင်ဝတ်စွာနေကြလော့တန်ရှင်းသောကျင်းဝရာဌာနတော်၌ ထတော်မူပြီ